သာမဏေတော်တက္ကရာ2559ခုနှစ်ဝဇ္ဇတက္ကရာ1389ခုနှစ်နေုံလပြည့်ကျော်12ရက်ခရစ်နှစ်2015ဇွန်လ13ရက်စနေနေ့အမေရိကန်နိုင်ငံမရီလင်းပြည်နယ်ဇီလဝါစပရင်းမြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမကျောင်းတိုက်ဆရာတော် ဝိရမသာမိနဲ့ဘီယေဘီယေတင်းကြီးတို့မှာကျင်းပပြုလုပ်အပ်တဲ့ရွှေမင်းဝန်ဆရာတော်ရဲ့အချိန်ပြည့်၁၀ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့တတိပဋ္ဌာန်၄ပါးကျင့်ကြံပွားဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာပါ ခုဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တရားဟာတတိပဋ္ဌာန်တရားပါ။ဟာတရားလေ။တတိပဋ္ဌာန်တရားပါ။တတိပဋ္ဌာန်တရားပါ။ဒီတတိပဋ္ဌာန်တရားတွေကျင့်ပွားအားထုတ်နေတဲ့ပုဂ္ဂိုလ်များကိုဟောရမယ်တရားဟာလည်းပဲဒီတတိပဋ္ဌာန်တရားကိုပဲဟောရမှာပါ။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာတရားရှိမှတ်ဖို့ရောက်လာတဲ့ယောဂီတိုင်းယောဂီတိုင်းကို ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့အတိုင်းသတိပဋ္ဌာန်တရားရှုမှတ်ပွားများအထုတ်ပုံတွေကိုပဲထူပြုပြီးတော့ဒီသတိပဋ္ဌာန်အလုပ်ပေးတရားကိုပဲဟောကြားတော်မူလေရှိပါတယ်အထူးအဖြင့်ဒီသတိပဋ္ဌာန်တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲဒီသတိပဋ္ဌာန်တရားအထုတ်တဲ့အခါကလည်းမအထုတ်ပုံအထုတ်နည်းပြည့်ပြည့်စုံစုံ ပြပြဝဝအထုတတ်ဖို့လိုအပ်ပါတယ်။ဒါကြောင့်ဘုရားများတရားစခန်းတွေရောက်တိုင်းရောက်တိုင်းနေ့စဉ်မှာပဲဒီလိုပဲဒီတတိပဋ္ဌာန်တရားကပဲစပြီးတော့ဟောကြားပေးပါတယ်။ဘုရားတို့ရန်ကုန်သာသနာရေးတာမှာဆိုရင်လည်းပဲဒလတစ်ချိန်လောက်ဒီတတိပဋ္ဌာန်ရှုမှတ်အထုနည်းကိုပဲပြန်ပြန်ပြီးတော့ဟောကြားပေးပါတယ် ဘာကြောင့်လဲဆိုတော့ယောဂီများဒီတိပ္ပံတရားအထုနည်းတွေကိုကျင့်ကြံပွားများအထုဘူးလို့အထုတတ်တဲ့ပုဂ္ဂိုလ်တွေရှိသလိုအသည့်အသည့်ဝင်လာတဲ့ယောဂီများကြတော့ဒီတရားတွေမနာကြဘူးသေးတဲ့အတွက်ကြောင့်ပြည့်ပြည့်စုံစုံအထုတတ်မှာမဟုတ်ဒါကြောင့်အာမထုတ်ဘူးသေးတဲ့ယောဂီများဒီတိပ္ပံရှုမှတ်အထုနည်းတိုင်းရှုတတ်ပွား မှတ်တပွားများတတ်အောင်လို့ဒီသတိပဋ္ဌာန်၄ပါးရှုမှတ်ပွားဆိုတဲ့တရားကိုပဲဘုန်းကြီးများဟောကြားပေးမှာပါဒီတော့ဒီသတိပဋ္ဌာန်တရားတွေဘုန်းကြီးတို့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဘာကြောင့်အားထုတ်ကြတာလဲဆိုရင်ဟိုဘေးဆင်းရဲနာဘေးဆင်းရဲဒီဘေးဆင်းရဲဆိုတဲ့ဒီဆင်းရဲတွေကလွတ်မြောက်ပြီးတော့ နိဗ္ဗာန်ချမ်းသာကိုရဖို့ရောက်ဖို့အတွက်ဒီသတိပဋ္ဌာန်ဝိပဿနာတရားတွေကိုပွားများအထောက်ကြတာဖြစ်ပါတယ်အထူးအားဖြင့်ဆင်းရဲတွေကလွမြောက်ခြင်းလို့ပဲဘာကလွမြောက်ခြင်းလားဆင်းရဲကလွမြောက်ခြင်းညာဟိုဆင်းရဲတွေကိုလည်းပဲမတွေ့ခြင်းညာဘူးနာဆင်းရဲကိုလည်းမတွေ့ခြင်းညာဘူးဒီဆင်းရဲကိုလည်းမတွေ့ခြင်းညာဘူး နောက်ထပ်ဘဝအသစ်တွေဖြစ်ပြီးတက္ကတက္ကတက္ကတက္ကဒီဆင်းရဲမဲ့ကိုဆင်းရဲနာဆင်းရဲဒီဆင်းရဲဥနာဒီဆင်းရဲတွေမလိုလားကြအဲဒီဥနာဒီဆင်းရဲပြင်အပေဆင်းရဲကိုလည်းပဲဘယ်ပုဂ္ဂိုလ်မှမလိုလားကြဒါကြောင့်အဲဒီဆင်းရဲတွေကလွတ်မြောက်ဖို့ဆိုတာနိဗ္ဗာန်ကို ရောက်မှလွတ်မြောက်မှာဒါကြောင့်ဒီနိဗ္ဗာန်ကိုရောက်ဖို့ဆိုတာလည်းပဲဒီတိပဋ္ဌာန်တရားတွေကို ရိုးသေးသေးရှုမှတ်ပွားများအားထုတ်လို့စိတ်တည်ငြိမ်မှုတမာရိရလို့ဒီတမာရိတွေထက်တန်အကောင်းစွာရလာလို့ရှိရင်ယုံနာဖြစ်ဖြစ်ပြည့်မြင်နိုင်တဲ့ဝိပဿနာဉာဏ်ဤအဲလိုဝိပဿနာဉာဏ်ဤဖြစ်ပြီးအိစ္ဆသဘောဒုက္ခသဘောအနတ္တသဘောတွေသိမြင်လာတဲ့အခါကလာကြတော့ယောဂီပုဂ္ဂိုလ်ရဲ့တွေ့ကြုံလာရမယ်ဒီမှာဆင်းရဲတွေပေါ့ ဘဝရလာပြီဆိုရင်ရလာတဲ့ဘဝမှာဒီဩနာတိဆင်းရဲတွေဒါတွေကြုံတွေ့ရတယ်လို့ပဲဒါရှိတဲ့ပုဂ္ဂိုလ်ကသားအတွက်ဒုက္ခတွေဖြစ်ရသမီးရှိတဲ့ပုဂ္ဂိုလ်ကသမီးအတွက်ဒုက္ခတွေဖြစ်ရပစ္စည်းရှိတဲ့ပုဂ္ဂိုလ်ကလည်းပစ္စည်းအတွက်ဒုက္ခတွေဖြစ်ကြရတယ်အဲ့ဒီဒုက္ခတွေကလွန်မြောက်ဖို့ပြိတွေဝတွေကလွန်မြောက်ဖို့ နောက်ပြီးတော့ခန္ဓာရှိတော့လည်းပဲခန္ဓာဆင်းရဲတွေကြုံရတာကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲအဲ့ဒီကိုဆင်းရဲစိတ်ဆင်းရဲတွေလည်းပဲလွန်မြောက်ပြီးတော့တကယ်မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုရပြီဆိုမှပဲဒီဆင်းရဲတွေကလွတ်မြောက်ကြမှာဖြစ်ပါတယ်။အဲဒီဆင်းရဲလွတ်မြောက်ကြောင်းဖြစ်တဲ့ အကျင့်ဖြစ်တဲ့တတိပဌာန်ကျင့်စဉ်ကျင့်စဉ်တွေကိုမိမိတို့ပိုင်ပိုင်နိုင်နိုင်ရှုတတ်ပွားများတတ်အထုတတ်ဖို့အတွက်အရေးကြီးပါလေဒါကြောင့်ဒီရှုနည်းကိုပဲတတိကထားပြီးတော့ဘုန်းကြီးတို့ဟောကြားပေးမှာပါဒါတတိပဌာန်ဝိပဿနာလုပ်ပေးတရားတွေကိုပဲဘုန်းကြီးတို့ဟောကြားပေးသွားမှာပါဒီတော့အဲ့ဒီတတိပဌာန်ဆိုတဲ့ ပါဠိလေးမှာကြည့်လိုက်လို့ရှိရင်တတိဆိုတာအမှတ်ရမှုပဲပဋ္ဌာနာဆိုတာကတရားပေါ့အမှတ်ရမှုရဲ့တရားဒီနေ့အဖြစ်ရှုမှတ်မှုရဲ့တရားပဲဘာရဲ့တရားလဲရှုမှတ်မှုရဲ့တရားပါအဲဒီမှာရှုမှတ်မှုရဲ့တရားပဲဒီတတိပဋ္ဌာနာသုတ်တံမှာဒီတတိကိုပဋ္ဌာနာထားပြီးတော့ဆောဘုရားဟောကြားထားတာဖြစ်ပါတယ် ဒီလိုတတိကိုပရဏာထားပြီးတော့ဟောကြားပေးမယ်လို့လည်းပဲရှုမှတ်ရမယ်အာယုံကြတော့၄မျိုးဟောကြားထားတယ်ရှုမှတ်ရမယ်အာယုံကဘယ်နှမျိုးလဲ၄မျိုးပါ၄မျိုးဣဒံဘေကဝေဘိက္ခုကာယေကာယ ानु ပတိဝိဟာရတိအာတပိသမ္ပဇ္ဇလောတတိမာဝိနေယလောကေပိစ္ဆာဒေါမနတံ ဝေဒနာတုဝေဒနာနုပတိဝိဟာရတိအတ္တပိသမ္ပဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံစေတေစေတံနုပတိဝိဟာရတိအတ္တပိသမ္ပဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံဓမ္မေတုဓမ္မာနုပတိဝိဟာရတိအတ္တပိသမ္ပဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကရှုမှတ်ရမယ့်အာယုန်၄မျိုးမှာ ကာယ ानु ပဒနာတတိပဋ္ဌာန်ရေဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့ရှုမှတ်ရမယ်အာယုဘယ်နှမျိုးတယ်လဲ၄မျိုးပါဗျာ၄မျိုးအဲ့ဒီ၄မျိုးကိုရှုတဲ့ခါကာလမှာကာယီမမြဲစင်းရဲ့စိုးလင်းမရမလှပသောရုပ်ပေါင်းခန္ဓာကိုယ်၌တဲ့ ကာယ ानु ပတိမမြဲစင်းရဲ့အဆိုးလည်းမရမလှပသောရုပ်ပေါင်းခန္ဓာကိုယ်မျှကိုရှုမြင်လေမမြဲတာကိုမမြဲတဲ့သဘောဆင်းရဲတာကိုဆင်းရဲတဲ့သဘောအဆိုးမရတာကိုအဆိုးမရတဲ့သဘောမတင့်တယ်တာကိုမတင့်တယ်တဲ့သဘောကိုသိမြင်အောင်ရှုရှုတဲ့ခါကလမှာအာတာပိတမ္ပဇာနောတတိမအာတာပဆိုတာပြင်းပြင်းထန်ထန် ရှုမှတ်ပွားများအထုပါမယ်ကိလေသာဆိုတဲ့အဆူစေးဓာတ်တွေ6တွေ့ပုံနွေး6တွေ့သွားအောင်ပြင်းပြင်းထန်ထန်ရှုမှတ်ပါအတ္တပဆိုတာဝရိယကိုပြောတာယောဂီတို့ရှုမှတ်ပွားများအထုတဲ့အခါကဏ္ဍမှာတကယ်ကိုဝရိယဆိုင်ပြီးတော့ရှုမှတ်ရမယ့်အာယုံကိုမလွတ်အောင်အထူးကြောင့်ကြဆိုင်ဝရိယဆိုင်ပြီးရှုမှတ်ပါတတိမာ တတိမဆိုတာကအမှတ်ရမှုတတိကိုပြောတာတံပဇံနောတဲ့အဲ့လိုတတိဆိုင်ပြီးတော့ရှုမှတ်လို့စိတ်တည်ကြည်မှုတမာရီလေးဖြစ်သွားပြီဆိုရင်တံပဇံနောအမှန်တိုင်းသိလိမ့်မယ်ဝရိယရဲ့တတိရဲ့အဲ့ဒီနှစ်ခုတွဲပြီးတော့ရှုလို့ရှိရင်တံပဇာနာအမှန်တိုင်းသိလိမ့်မယ် ဒါကြောင့်မို့ခန္ဓာကိုယ်ဉာဏ်စိုက်ပြီးတော့ရှုတဲ့အခါကာလမှာဘုန်းကြီးတို့ယောဂီများရှုမှတ်တဲ့အာယုံပေါ်မှာဒီချတတိလေးကံပြီးတော့အထူးကြောင့်ကြစိုက်ပြီးတော့ရှုမှတ်ကြည့်ပါတမန်ငါဆံဃာလေးမရှုမှတ်နဲ့ဟောအာယုံပင်အာယုံလေးရှုတာပဲဖြစ်စေနာသီးများကဝင်လေထွက်လေကိုရှုတာပဲဖြစ်စေ ဒီခန္ဓာကိုယ်ရဲ့ခြံရင်ထိကိုရှုတာပဲဖြစ်စေပေါ့ဒါကာယ ानु ပတနာတွေကြီးတယ်အဲ့ဒီလိုရှုတဲ့အခါကလည်းမသေးသေးချာချာစူးစိုက်ပြီးရှုကြည့်ပါဟောအယုံပင်အယုံလေးကိုစူးစိုက်ကြည့်လို့ရှိရင်လည်းပဲအဲ့ဒီမှာတရွေချင်းတရွေချင်းဒုက္ကံတောင့်တင်းလာတဲ့ဝါယောဖုထပ်ပဒီယုတ်သဘောလေးကိုသေးသေးချာချာရှင်းရှင်းလင်းလင်းသိနေလိမ့်မယ် တွန်းကန်လာတဲ့သဘောတောင့်တင်းလာတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောဒီသဘောလေးလာတွေ့တာလေဘယ်နေလို့ရှုတဲ့အခါကလည်းမှလည်းပဲတေချာလေးစွတ်စိုက်ပြီးရှုကြည့်တရေရိမ့်နေရွရွရွရွရွရွရွရွသွားတဲ့သဘောအဲ့ဒီသဘောလေးတွေထင်ရှားတွေ့လာတယ်အဲ့ဒါသံပဇာနာအမှန်တိုင်းသိရအဲ့လိုယောဂီပုဂ္ဂိုလ်ကရှုတဲ့အခါကလည်းမှ အဲဒီလိုအမှန်တိုင်းသိအောင်ရှုနေရင်မရှုမှတ်နေရင်ဖြစ်နိုင်တဲ့လောဘနဲ့ဒေါသအဲ့ဒီလောဘနဲ့ဒေါသဝင်ခွင့်မရတော့ဘူးဒါကြောင့်ကာယ ानु ပဒနာဆိုတဲ့ကိုယ်မူရာရှုတာပဲဖြစ်စေခံစားမှုဖြစ်တဲ့ဝေဒနာကိုရှုတာပဲဖြစ်စေစေတစိတ်တွေစဉ်းစားကြံစည်မှုဆိုတဲ့စိတ်ကလေးဖြစ်တဲ့အတိုင်းစိတ်တ ानु ပဒနာကိုရှုတာပဲဖြစ်စေ ဓမ္မနုပဒနာသဘောအာယုံလေးတွေရှုတာပဲဖြစ်စေရှုတဲ့အခါမှာအာတာပိတံပဇာနောတတိမာဒီ၃ခုနဲ့ရှုသွားတာအာတာပဝရိယဆိုင်ပြီးတော့အထူးကြောင့်ကြဆိုင်ပြီးတော့တတိမာပေါ်လာတဲ့အာယုံလေးကိုမလွတ်စေနဲ့ရှုလိုက်အဲဒီလိုရှုလိုက်လို့ရှိရင်ရှုတဲ့အာယုံပေါ်မှာရှုစိတ်ကလေးစိုက်ကြသွားတာနဲ့တတိလေးစိုက်ကြသွားတာနဲ့တံပဇာနာအမှန်တည်းလိမ့်မယ် ဒါကြောင့်မို့တရားရှုတယ်ဆိုတာအဲ့ဒီလိုအမှန်တိုင်းသိအောင်ရှုရတယ်။ကာယ ानु ပဒနာဆိုတာကကိုယ်မူရာကိုရှုတယ်။ဘာမူရာကိုရှုတာလဲ။ကိုယ်မူရာပါဘုရား။ကိုယ်မူရာလေးကိုရှုတယ်။ကိုယ်မူရာရှုတယ်ဆိုတာဘုန်းကြီးတို့အခုထိုင်နေလို့ရှုနေတယ်။ထိုင်နေဆိုရင်မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကခွေခွေလေးပေါ်ပိုင်းကခန္ဓာကိုယ်လေးကတောင်းအောင်ပြီးတော့မတ်နေတဲ့သဘောလေးအဲ့ဒါလေးကိုအာရုံစိုက်ပြီးရှုကြည့်လိုက် ထိုင်နေလို့ရှုကြည့်လိုက်အဲ့ဒါကာယ ानु ပဒနာပဲကိုယ်မူရာလေးကိုရှုနေတာအောက်ပိုင်းကခွေတယ်ပေါ်ပိုင်းကတောင်းတောင်းလေးထောင်းနေတယ်ဒီသဘောလေးကိုရှုတာကိုယ်ကိုယ်မူရာအဲ့ဒီကိုယ်မူရာလေးကိုရှုတာကာယ ानु ပဒနာဘာ ानु ပဒနာလဲကာယ ानु ပဒနာကဲရက်တယ်လို့ရှုတဲ့အခါမှာရောဘာနုပဒနာလဲကာယ ानु ပဒနာကာယ ानु ပဒနာတွားနေတဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများညာလန်းနေပင်လန်းနေပဲရှုရှု ကြွတယ်လမ်းတယ်ချတယ်လူပဲရှုရှုအဲ့ဒီသွားနေတဲ့အမူအရာကိုရှုနေတာလေဘာနုပဒနာလေကာယနုပဒနာဒီကာယနုပဒနာလေဒီလိုမဟုတ်ဘူးမိမိအဆောင်မှာမိမိကရင်လေးပေါ်မှာရောက်လို့ခက်တက်ခဏလဲလျောင်းပြီးတော့ဒီမှာအိတ်တယ်ထိတယ်ရှုနေတာလေဘာနုပဒနာလေကာယနုပဒနာပါကာယနုပဒနာဝေးတယ်ဆက်နေလို့ရှုတာဘာနုပဒနာလေကာယနုပဒနာ တဲ့တွေပြောင်းနေစောင်းနေလို့ရှိတာဘာနုပဒနာကာယနုပဒနာအခုဘုန်းကြီးတို့ယောဂီများရဲ့ထင်ရှားနေတဲ့ဝင်လေလေးဝင်လာတဲ့ကံဝမ်းမိုက်ကလေးတွန်းကန်တောက်တဲ့လှူရှားရွေရှားနေလို့အောင်းနေဆိုတဲ့သဘောထွက်လေလေးထွက်သွားလို့ဝမ်းမိုက်ကလေးရောကြပင်ကြသွားလို့ပင်နေဆိုတဲ့သဘောအဲ့ဒီဖောင်းမှုပေမှုလေးရှုနေတာလည်းပဲဘာနုပဒနာလေကာယနုပဒနာပါကာယနုပဒနာအဲ့ဒီကိုယ်မူရာလေးရှုနေတာဒါကာယနုပဒနာ အဲ့ဒီကာယ ानु ပဒနာကိုရှုနေတဲ့တရားဟောဒါကာယ ानु ပဒနာကိုရှုနေတာပဲဆိုတာကိုယ့်အကိုသဘောပေါက်နေဖို့လိုတယ်တရားရှုမှအားထုတ်သွားပြီပြန်သွားတဲ့အခါဘာရှုမှတ်ခဲ့လဲဘာတရားတွေလဲလို့မေးမိမိတို့တတိပဋ္ဌာန်တရားကိုရှုမှတ်ခဲ့တယ်ပြောဘာတရားရှုမှတ်ခဲ့တာလဲတတိပဋ္ဌာန်ကိုရှုမှတ်တာလွယ်လွယ်လေးမပြောလိုက်နဲ့ဘောင်းနာပိဏာလို့ပြောလိုက်မိမိတို့ရှုနေတဲ့တရားတကယ်ကိုတတိပဋ္ဌာန်တရားတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးမှာတက်ရိုက် လာတဲ့အတိုင်းကိုပဲပါဠိတော်မှာလာတဲ့အတိုင်းကိုပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ညွှန်ကြားတာ။ဒါကြောင့်မို့တတိလေးကိုသာတတိကိုပရဏာထားပြီးတော့ဟောထားပြီးမဲ့လူတွေပဲရှုမှတ်ရမယ်အာယုံကြတော့၄မျိုးဘယ်နှမျိုးလဲ၄မျိုးပါ။အဲ၄မျိုး။ခုပြောတဲ့အတိုင်းထိုင်ပြီးရှုရင်လည်းပဲထိုင်နေရှုလို့ရတယ်။ဒါကာယ ानु ပတ္တနာ ရက်တဲ့ခံပါလေးပဲရက်တဲ့အမူအရာလေးကိုစိုက်ပြီးဆံပြားကခြေပြားတိုင်အောင်တကိုယ်လုံးကိုအာယုံစိုက်ပြီးရှုရက်တယ်ရက်တယ်ရှုအဲ့ဒီခံမှာယောဂီရဲ့ဉာဏ်ထဲမှာတကယ်တမ်းတတိထဝရိယစိုက်ပြီးရှုရတဲ့အခါကျတော့ဒီရက်နေတဲ့ခန္ဓာကိုယ်ကြီးကိုမြင်ရမှာမဟုတ်ဘူးရိပ်ပြီးလှုပ်နေတဲ့သဘောကိုတွေ့လိမ့်မယ်သို့မဟုတ်တောင့်တင်းနေတဲ့သဘောတွေ့လိမ့်မယ်သို့မဟုတ်ထောက်ကန်နေတဲ့သဘောတွေ့လိမ့်မယ် တရားတည်လို့ရှုတဲ့အခါမှာတကယ်သူ့ရဲ့သဘာဝအမှန်ကိုမြင်လာလိမ့်မယ်တမ္ပဇာနာအမှန်စွာသိလာလိမ့်မယ်ဒါကြောင့်မို့အတ္တပိတမ္ပဇာနောတတိမာအတ္တပိပြင်းပြင်းထန်ထန်သိချာကြောင်းကြဆိုင်ပြီးတော့တတိမာရှုရှုလို့ရှိရင်တမ္ပဇာနာအမှန်တိုင်းသိလိမ့်မယ်ဒီချာအမှန်တိုင်းသိအောင်ရှုဓမ္မငါရှံဃာလေး အပေါ်ရံကလေးဖောင်းနေပိနေဖောင်းနေပိနေဒါလေးဖြစ်ရုံလေးမဟုတ်သေချာဖောင်းနေဆိုရင်ဘယ်လိုဖောင်းသွားလဲသေချာလေးရှုလိုက်တင်းကန်လာတဲ့သဘောပိနေဆိုရင်သေချာဆိုင်ကြည့်အစအနေဆုံးတီအောင်ဆိုင်ရှုကြည့်သူကသူတည်ရခြင်းတည်ရခြင်းရွေ့ရွေ့ရွတ်ရွတ်သွားတဲ့သဘောဒီသဘောလေးပဲတွေ့နေတယ်အဲဒီလိုဘုန်းကြီးတို့ရှုနေတာကာနုပတနာဝေဒနာနုပတနာကြတော့ခံစားမှုကိုရှုတယ်ဘာကိုရှုတာခံစားမှု ခံစားမှုလေးကိုရှုတာဘုန်းကြီးတို့မနစ်ကလည်းပဲဒီတတိပ္ပံ၄ပါးကိုတစ်ပါးစီတစ်ပါးစီရှုမှတ်ပုံလေးကိုအခြေတုံးပြောခဲ့ဒီနေ့လည်းပဲအခြားအခြားယောဂီတို့ကိုအသည့်အသည့်တရားတွေဟောဖို့အတွက်ဒီတတိပ္ပံရှုမှတ်နည်းကိုတော့ဖြင့်ဘုန်းကြီးအကျဉ်းချုပ်လေးပဲဒီနေ့ပြောတော်မှာဖြစ်ပါတယ်အဲတော့ဝေဒနာနုပဒနာဝေဒနာနုပဒနာရှုရဆိုတာခုဘုန်းကြီးတို့ယောဂီများတခြား အချို့ကတော့ဝေဒနာကိုလိုက်လိုက်ဆိုပြီးတော့ရှုခဲ့တယ်။ဒါတော့ဝေဒနာဆိုတာကလည်းပဲအကုန်လုံးမှာပဲမြင်နာမှာလည်းဝေဒနာရှိတာ။ကြားကိုက်မှာလည်းပဲဝေဒနာရှိတာ။အနတ်နာကိုက်မှာလည်းပဲဝေဒနာရှိတာ။ဘာကြောင့်လဲ။ခံစားမှုရှိပါရှိလို့လေ။ခံစားမှုရှိလို့ပါ။အေးခံစားမှုကဝေဒနာကြီးတယ်။အခုနာရာကျင်နာညောင်းတာကိုက်တာခဲတာမှဝေဒနာမဟုတ်ပါဘူး။ဒါမှမဟုတ်ခုယောဂီပုဂ္ဂိုလ်ကကာယ ानु ပဒနာနည်းနဲ့ ကိုမူရာကိုရှုတဲ့အခါမှာထိုင်ပြီးရှုတာပဲဖြစ်စီရပ်ပြီးရှုတာပဲဖြစ်စီဈဉ္ညာလျှောက်ပြီးရှုတာပဲဖြစ်စီလျောင်းဆက်ပြီးရှုတဲ့ကံမှာပဲဖြစ်စီခံစားမှုဝေဒနာမလာဘူးလားလာပါဘူးအဲ့ဒီဝေဒနာကဘုန်းကြီးတို့ယောဂီများခံစားတဲ့ဝေဒနာလားမခံစားတဲ့ဝေဒနာလားမခံစားတဲ့ဝေဒနာဆိုတာကချမ်းသာတာလားဆင်းရဲတာဆင်းရဲတာဒီအခန့်ခက်နေတာအခန့်ခက်နေတာဆိုတာဆင်းရဲ အဲ့ဒီဆင်းရဲတဲ့ဝေဒနာကိုဒုက္ခဝေဒနာပါဝေဒနာနဲ့ဒုက္ခဝေဒနာဒုက္ခဝေဒနာမိမိတို့ခံစားလို့ကောင်းနေတယ်ဆိုရင်ဒါဒုက္ခဝေဒနာပါဝေဒနာခေါ်တယ်ဒုက္ခဝေဒနာပါဗျာအလယ်လခံစားလို့ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးအဲ့ဒီအလယ်လဝေဒနာကိုတော့ဥပေက္ခဝေဒနာလို့ခေါ်တယ်ဒီဝေဒနာ၃မျိုးမှာအခုဘုန်းကြီးတို့စမ်းပြီးတော့တရားအထုစာယောဂီပုဂ္ဂိုလ်မှာ ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာ၃မျိုးမှာဘယ်ဝေဒနာပို့ပြီးတော့ထင်ရှားလဲဒုက္ခဝေဒနာဒုက္ခဝေဒနာကပို့ပြီးထင်ရှားတယ်ထင်ရှားရင်ဘာဝေဒနာကိုရှုရမှာလဲဒုက္ခဝေဒနာဒုက္ခဝေဒနာကိုပဲရှုရရသော်ဗျာဒီတိဋ္ဌာနာသုတ္တန်ဒေသနာတော်မှာဒုက္ခဝဝေဒနာဝေရယမိတိဒုက္ခဝေဒနာဝေရယမိတိပါဇာနာတိဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပါဇာနာတိ ဘာရုကမတုခံဝဝေရဏဝေရယမနောအရုကမတုခံဝဝေရဏဝေရယမိတိပသနာတိရသော်ဘုရားကတကယ်ရှင်းရှင်းလေးပဲဟောတာလည်းချမ်းသာတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲဒီချမ်းသာတဲ့ခံစားမှုလေးပဲရှုတဲ့ချမ်းသာတယ်ချမ်းသာတယ်ခံစားလို့ကောင်းတယ်ကောင်းတယ်ရှုဆင်းရဲတဲ့ခံစားမှုဖြစ်ပေါ်လာရင်အဲဒီဆင်းရဲတဲ့ခံစားမှုလေးကိုပဲရှုမိမိမှာ ခံစားနေရတဲ့အတိုင်းပေါ်နာရင်နာရီနာရီနာရီတက်ကတက်ကရှုပူရင်လည်းပဲပူတဲ့နေရာလေးစိုက်ပြီးတော့ပူလေပူလေပူလေထက်ထက်ထက်ထက်ရှုဝေဒနာအနုပတနာဝေဒနာဆိုတာခံစားမှုအနုဆိုတာအပမန်အထက်ထက်ပတနာရှုတာဝေဒနာနုပတနာ ခံစားမှုလေးကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုရတစ်ချိန်တစ်ခါလေးရှုရမှာလားထပ်ခါထပ်ခါရှုရမှာထပ်ခါထပ်ခါရှုရမှာအဲ့ဒီဝေဒနာရဲ့သဘောလေးကို သိလာအောင်ထပ်ခါထပ်ခါရှုအဲ့ဒီဝေဒနာကိုသိချာသိခံပြီးမရှုဘဲနဲ့ယောဂီပုဂ္ဂိုလ်ကပြောင်းလိုက်မယ်ရွှေ့လိုက်မယ်ပြင်လိုက်မယ်ဆိုရင်ဝေဒနာရဲ့သဘောကိုသိပါဦးမလားသိပါပါဗျာ ဒါကြောင့်မို့ဝေဒနာကိုဣရိယာပုဂ္ဂကွယ်တယ်ဝေဒနာကိုဣရိယာပုဂ္ဂကွယ်ထားဣရိယာပုပြောင်းလိုက်ရွှေ့လိုက်ပြင်လိုက်တာနဲ့ဝေဒနာရဲ့သဘောကိုမသိတော့အဲ့ဒီဝေဒနာလေးကိုတခါလေဇွဲကောင်းကောင်းနဲ့ဓက္ခဓက္ခဓက္ခဓက္ခဓက္ခဓက္ခရှုကြည့်ရှုရကံမှာဘုန်းကြီးမနစ်ကလည်းပြောခဲ့တယ်ဆရာဝန်သွေးပေါင်ချိန်တယ်လို့ပဲတိခံပြီးရှုတဲ့ပုဂ္ဂိုလ် ဆရာဝန်တွေးပုံချင်းတယ်လို့တွေးပုံချင်းတဲ့အခါကလည်းမဆရာဝန်ကသူ့ရဲ့အဲ့ဒီတွေးပုံချင်းတဲ့တရားတိုင်းလေးကိုထောင်လိုက်တယ်ဒီမှာပိုက်ကလေးနဲ့လက်မောင်းလေးကိုပတ်လိုက်တယ်ဟိုဘက်ကဟွာလေးကိုရက်လိုက်တယ်ပိတ်လိုက်တယ်ပိတ်ပြီးတော့အဲ့ဒီမှာလေလုံးလေးကိုဒီခါနဲ့နှိပ်လိုက်တဲ့အခါမှာတစ်ချက်နှိပ်လိုက်တရားလေးကတက်သွားလိုက် တစ်ချက်နှိပ်လိုက်တရားလေးကတက်သွားလိုက်တစ်ချက်နှိပ်လိုက်တရားလေးကတက်သွားလိုက်အဲ့ဒီမှာတရားလေးတက်တက်တက်တက်တက်တက်ပြီးတော့တူလာတာမသိရဘူးလားသိရပါဘူးဝေဒနာကိုသိခံပြီးရှုကြည့်စမ်းပါလားမပြောင်းမဲမရွှေ့ပဲမပြင်းမဲနဲ့ရှုကြည့်ပါလားတစ်ချက်မှလိုက်တူလာလိုက်တစ်ချက်မှလိုက်တူလာလိုက်တစ်ချက်မှလိုက်တူလာလိုက် မှတ်ချက်တိုင်းမှတ်ချက်တိုင်းဝေဒနာရော့သွားတာတွေ့မှာလားတိုးတိုးလာတာတွေ့မှာလားအဲ့ဒီတိုင်းဆရာဝန်သွေးပေါင်ချိန်နေတဲ့အတိုင်းပဲတရားလေးတက်တက်လာအဲ့ဒီမှာနောက်ဆုံးအရှိန်ကုန်သွားပြီဆိုတဲ့အခါကျဘလောက်ပဲလေလုံးလေးနှိမ့်နှိမ့်တက်သေးရလားမတက်တော့အဲ့ဒီမှာရှိန်ကုန်သွားယောဂီဟာလည်းပဲအဲ့ဒီလောက်ထိအောင်ဇွဲကောင်းကောင်းနဲ့သိခံရှုဖို့လိုပါတယ် ဝေဒနာဘလောက်ထိအောင်အမြင့်ဆုံးတက်မလဲဆိုတာကိုဒီကံပြီးစောင့်ကြည့်ပါစောင့်ရှုပါပူရင်ပူတယ်ပူတယ်တစ်ချက်ချင်းဖြည်းဖြည်းလေးရှုပါပူတယ်ပူတယ်ပူတယ်ပူတယ်မလုပ်ပါဖြည်းဖြည်းချင်းလေးကိုအဲ့ဒီမှာမိမိရဲ့ရှုစိတ်လေးကအဲ့ဒီပူနေတဲ့ခံစားမှုလေးပေါ်မှာရောက်အောင်ရှုဟိုကပူလာတာနဲ့ဒီကပူတယ်လို့ရှုလိုက်တာနဲ့တခါတစ်ချက်တည်းတဲပုံလေးပေါ်မှာဒုချောင်းလေး စိုက်စိတ်ကြီးချလိုက်တယ်လို့ပဲမှတ်စိတ်ကလေးကအဲ့ဒီပူမှုဝေဒနာလေးပေါ်မှာစိုက်ကြနေအဲ့ဒီမှာတစ်ချက်မှလိုက်ဘူရာလေးတိုးတက်လာလိုက်တစ်ချက်မှလိုက်ဘူရာလေးတိုးလာလိုက်တစ်ချက်မှလိုက်ဘူရာလေးတိုးလာလိုက်တိုးစက်သူဘယ်လောက်ထိအောင်အမြင့်ဆုံးတက်မလဲဆိုတာလေးကိုစောင့်ကြည့်အဲ့ဒီမှာအမြင့်ဆုံးတက်လာတဲ့ကံမှာကိုတိခံပြီးတော့ချိန်မိတ်ပြီးတိခံအဲ့ဒီမှာနောက်ဆုံးသူဟာရှင်ကုန်သွားတယ် သိကံပြီးရှုမှတ်လာတဲ့အခါအရှင်ကုန်သွားပြီဆိုတော့ဝေဒနာသူကုန်သွားပြီအဲ့ဒီဝေဒနာရှိမတက်နိုင်တော့တဲ့အခါကျတော့သောသောကဆရာဝန်ဟာလေလုံးလေးနှိပ်ပြီးမှအရှင်ကုန်သွားတဲ့အခါတရားလေးတက်သေးရနော်မတက်ပါဘူးမတက်တော့အဲ့ဒီမှာအဲ့ဒီမှာတက်တယ်အဲ့ဒီလိုပဲဟိုကဆရာဝန်ကသူ့ရဲ့ဒီပေါက်ကလေးကိုဒါလေးနှိပ်ပြီးဖွင့်လိုက်တဲ့အခါကျတော့ တရားလေးကတဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်တရိပ်ရိပ်ကြတာမတွေ့ရဘူးနော်တွေ့ရပါဘူးအဲ့ဒီလိုပဲယောဂီကအဲ့ဒီအရှိန်ဝေဒနာကုန်သွားပြီဝေဒနာဟာဆုံးသွားပြီနောက်ထပ်ထပ်ပြီးမတက်နိုင်တော့တဲ့အခါကျတော့မှတ်ကြည့်လိုက်တစ်ချက်မှန်လိုက်ရောချသွားလိုက်တစ်ချက်မှန်လိုက်ရောချသွားလိုက်တစ်ချက်မှန်လိုက်ရောချသွားလိုက်ဝေဒနာတိုးတိုးလာတာသိတာလားရော့ရော့သွားတာသိတာရော့ရော့သွားတာသိတာ ဝိပဿနာဆိုတာဝိပဿနာရဲ့တရားကိုဟာသိမှုပဲပညာပဲပညာဆိုတာသိမှုသိအောင်ရှုတာဘာဖြစ်အောင်ရှုတာလဲသိအောင်ရှုတာဝေဒနာကိုရှုတာပြောက်အောင်ရှုတာလားသိအောင်ရှုတာသိအောင်ရှုတာဒီသိအောင်ရှုတာအဲဒီလိုခုဘုန်းကြီးပြောတဲ့အတိုင်းရှုရင်တိုးလာတဲ့သဘောရောမသိရဘူးလားသိရပါဘူးညော့သွားတဲ့သဘောရောမသိရဘူးလားသိရပါဘူး ဆက်ရှူအဲ့ဒီမှာတစ်ချက်ရှူလိုက်ရော့ချသွားလိုက်တစ်ချက်ရှူလိုက်ရော့ချသွားလိုက်တစ်ချက်ရှူလိုက်ရော့ချသွားလိုက်နောက်ဆုံးတဖြည်းဖြည်းတဖြည်းဖြည်းဝေဒနာလေးဟာဝေဝေဝေဝေတိတ်တိတ်တိတ်တိတ်တိတ်တိတ်လေးကျန်အဲ့လိုတိတ်တိတ်လေးကျန်သည့်တိအောင်တခါနဲ့ဆက်ရှူအဲ့ဒီအချိန်မျိုးမှာတခါတည်းယောဂီကလည်းဇွဲကောင်းကောင်းနဲ့ရှုနေတဲ့အချိန်နာရီကဒင်းဒင်းထိုးလိုက်တဲ့အခါကျတရားဖြုတ်တတ်တယ်အဲဖြုတ်လိုက်ရင်သူ့ဟာသူ့လိုလိုကြောက်သွားတယ်မရှိတော့ ဒါပေမဲ့အဲ့ဒါကိုမဖြုတ်ဘဲနဲ့ဇွဲကောင်းကောင်းနဲ့ဆက်ရှုသွားရင်အဲ့ဒီသေးသေးလေးကလည်းနောက်ဆုံးရှုရင်းရှုရင်းနဲ့နောက်ဆုံးချုပ်ပြောက်သွားတယ်ဝေဒနာရင်မြဲတာတွေ့တာလားမမြဲတာတွေ့တာမမြဲတာတွေ့တာပါအဲ့ဒီတစ်ခါလေးပဲသိခံမှာယောဂီတို့ကဘုန်းကြီးပြောနေတာတစ်ခါလေးပဲဇွဲကောင်းကောင်းနဲ့သိခံမှာနောက်အဲ့ဒီလောက်ပြင်းထန်တဲ့ဝေဒနာနောက်ထပ်လာကုန်မလာတော့တဏှာကြီးမဟုတ်ဘူးတဏှာကြီးထိုင်ကြည့်မလာတော့ နှစ်နာရီမဟုတ်ဘူး၃နာရီစောင့်ထိုင်ကြည့်ဒီဒီလောက်ပြင်းထန်တဲ့ဝေဒနာမလားတော့ဝေဒနာကိုယောဂီကအနိုင်ရသွားတာဝေဒနာကိုယောဂီကဘာဖြစ်သွားတာလဲအနိုင်ရပါပြီအဲ့ဒီလိုအနိုင်ရအောင်ကြိုးစားဖို့လို့အဲ့ဒီခါကျရင်ပေါ်လာတဲ့ဝေဒနာတိုင်းကိုယောဂီကရှုမှတ်နိုင်လာတယ်မရှုမှတ်ဘဲနဲ့ဝေဒနာကိုလေးလေးရှုပြီးတခြားပေါ်လာတဲ့အာယုံကိုလည်းရှုနိုင်လာတယ်အဲ့လိုဇွဲကောင်းကောင်းနဲ့ယောဂီပုဂ္ဂိုလ်ဝေဒနာကိုရှုသွားတယ် ရှုရင်ဝေဒနာရဲ့တိုးလာတဲ့သဘောလည်းသိမယ်ရော့သွားတဲ့သဘောလည်းသိမယ်နောက်ဆုံးချုပ်ပြောက်သွားတဲ့သဘောလည်းမသိရဘူးလားသိရပါတယ်ဒါရင်လားဆိုတော့ဝေဒနာပိချာစိုက်ပြီးရှုနေတဲ့အခါကျတော့အဲ့ဒီဝေဒနာလေးဟာအကြီးပြားပုံကဖြစ်နေတဲ့ဝေဒနာလားသို့မဟုတ်အပန်းကဖြစ်တဲ့ဝေဒနာလားသို့မဟုတ်အယိုးပုံကပဲလားသို့မဟုတ်ရိုးရင်းချင်းစီကပဲလားဆိုတာအကုန်လုံးသိလာပြီ အဲ့ဒီဝေဒနာလေးဟာတင်းပြီးတော့နာလာတဲ့ဝေဒနာလားသို့မဟုတ်ရော့ပြီးနာလာတဲ့ဝေဒနာလားဘယ်လိုဖြစ်ပေါ်လာတဲ့ဝေဒနာလဲဆိုတာလေးပဲရှင်းရှင်းလင်းလင်းသိလာလိမ့်မယ်အဲ့ဒီသိမှုဟာဉာဏ်ပဲသိမှုဟာဘာပါလဲဉာဏ်ပါဗျာဉာဏ်ပဲသိတာဉာဏ်ဝိပဿနာရှုရဲဆိုတာသိအောင်ရှုတာဘာဖြစ်အောင်ရှုတာလဲသိအောင်ရှုတာသိအောင်ရှုတာဘ ᱹ အကြောင်းမှသိအောင်ရှုတာမဟုတ်ဘူး မိမိရဲ့ခန္ဓာအကြောင်းဘဒုခန္ဓာအကြောင်းပဲမိမိရဲ့ခန္ဓာအကြောင်းပါအေးမိမိခန္ဓာအကြောင်းကိုသိအောင်ရှုတာမို့တရားပြောက်ရင်ဘယ်မှာရှာမလဲခန္ဓာပါစေတရားရှာရင်ဘယ်မှာတွေ့မလဲဟောဒီခန္ဓာမှာပဲတွေ့ဒီတရားဒီမှာပဲရှာခန္ဓာမှာပဲကြည်ပါခန္ဓာမှာပဲတရားစူးစိုက်ပြီးတော့ရှုကြည့်ပါရှုကြည့်ရင်အဲ့ဒီခန္ဓာလေးကဖြစ်ဖြစ်ဆိုတဲ့ဝေဒနာ သဘောတွေဉာဏ်နဲ့မတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်အေးအဲ့ဒီလိုခံစားမှုဝေဒနာလေးတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီဝေဒနာကိုဘုန်းကြီးတို့ယောဂီများကသိခံမှုတက်တက်နဲ့တက္ကတက္ကတက္ကတက္ကတက္ကတက္ကရှုကြည့်ပါအဲ့ဒီသိခံပြီးရှုလို့ရှိရင်ဝေဒနာရဲ့သဘောအမှန်မသိနိုင်ဘူးလားသိနိုင်ပါတယ်သိနိုင်ပါတယ်ဒါဘုန်းကြီးတို့ဆင်းရဲတဲ့ဒုက္ခဝေဒနာလေးတခြားဒုက္ခဝေဒနာတွေဆိုတာကတော့ တာမန်အဆင့်လောက်ရဲ့တော့ချမ်းသာတဲ့ဝေဒနာမပေါ်နိုင်သေးဘူးအဲတော့စပြီးတော့အာထုဆယောဂီပုဂ္ဂိုလ်မှာဒီဒုက္ခဝေဒနာတွေသင်ရှားရင်ဒီဒုက္ခဝေဒနာကိုရှုဖို့ပါနောက်ပြီးတော့ဒီလိုဝေဒနာကိုရှုနေရင်းနဲ့ဝေဒနာကိုမရှုနိုင်တော့တဲ့အခါကျတော့ယောဂီရဲ့စိတ်ထဲမှာပြောင်းခြင်းနဲ့စိတ်ရွှေ့ခြင်းနဲ့စိတ်ပြင်ခြင်းနဲ့စိတ်တွေပြင်ကျင်တာတွေမပေါ်ဘူးလားပေါ်ပါရဲ့ အဲ့လိုပေါ်လာတာရုပ်ကိုယ်ကြီးကဖြစ်တာလားစိတ်ကဖြစ်တာလားစိတ်ကစိတ်ကဖြစ်နေတာပြောင်းနေနေဆိုတာစိတ်ကဖြစ်နေတာပြင်းခြင်းနေဆိုတာစိတ်ကဖြစ်နေရွှေ့ခြင်းနေဆိုတာစိတ်ကဖြစ်နေတရားဖြုတ်ခြင်းနေဆိုတာစိတ်ကဖြစ်နေတာမြတ်စွာဘုရားကစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုဖို့အတွက်စိတ်တ ानु ပတနာဘာနုပတနာစိတ်တ ानु ပတနာစိတ်တ ानु ပတနာ စိတ်တဏှုပဒနာဆိုတာဘုန်းကြီးတို့ယောဂီများတိတန်ကြီးစိတ်ကိုပဲလိုက်ရှုနေဖို့မလိုပါဘူးအခုတတိပ္ပံ၄ပါးရှုနည်းတိုင်းပေါ်လာတဲ့အာယုံကိုရှုမယ်ဆိုရင်ကိုယ်မူရာထင်ရှားပေါ်လာရင်ကာယ ानु ပဒနာနည်းနဲ့ကိုယ်မူရာမရှုရဘူးလားရှုရပါတယ်အဲ့လိုရှုနေရင်ကဒီလိုခံစားမှုဝေဒနာလေးတွေပေါ်လာရင်ဝေဒနာ ानु ပဒနာနည်းနဲ့မရှုရဘူးလားရှုရပါတယ်ဘယ်အခုလိုဒီမှာဝေဒနာတွေထင်ရှားပေါ်နေလို့ မခံနိုင်လို့ပြောင်းကျင်ရွှေ့ကျင်ပြင်ကျင်တဲ့စိတ်ကလေးတွေဖြစ်လာရင်အဲ့ဒီစိတ်တဏှုပဒနာနည်းနဲ့ဒီစိတ်ကလေးဖြစ်တိုင်းမရှိရဘူးလားရှိပါပါဗျာဒီမရှိနေတာဒီသတိပဋ္ဌာန်တရား၄ပါးကိုသူပေါ်ရာလေးတွေရှိနေတာယောဂီပုဂ္ဂိုလ်ကခန္ဓာကိုတတိဥသိတဲ့စိတ်ကလေးနဲ့စောင့်ကြည့်နေတယ်တတိဥသိတဲ့စိတ်ကလေးနဲ့စောင့်ပြီးတော့ကြည့်နေရင်ဘယ်နေရာကပေါ်လာမလဲပေါ်လာတဲ့အာယုလေးကိုရှုလိုက်ရုံ ပေါ်လာတဲ့အာယုလေးကိုရှုလိုက်ရင်ဘုန်းကြီးတို့အထက်ကရာဆရာဖွင့်ပြထားတာရှိပါတယ်ဒီငါးကိုစောင့်ပြီးတော့ဖမ်းနေတဲ့ဗျိုင်းလေးဟာရေထွက်ပေါက်ကလေးကနေပြီးစောင့်ပါဘုန်းကြီးတို့ဒါမျိုးကပုဂ္ဂိုလ်တွေဆိုလို့သိကြမှသိမှာပေါ့တော့မှဆိုတာတခင်းနေပါလေရေလူတဲ့ခါကျတော့ရေတွေတွင်းရပါရေတွေတွင်းတဲ့ခါကလာမှလေ တဆင်ပြီးတဆင်ဒီလေကနေပြေးမှဟိုလေဘက်ကို ဖောက်ချရတယ်ဟိုလေကနေပြေးမှဟိုလေဘက်ကိုဖောက်ချရအဲ့ဒီမှာလေကစင်းရုပ်ကနေဖောက်ချတဲ့အခါကျတော့ဒီဘက်လေကစင်းရုပ်ကနေဟိုဘက်လေတွေကိုရေတွေဝင်နေပြီအဲ့ဒီရေတွေထဲမှာရေအပေါက်ကနေပြီးတော့ရေကငါးဒီအပေါက်လေးကနေပြီးတော့ရေစီးချောင်းကနေပြီးပါလာတယ်အဲ့ဒီခံမှာဗျိုင်းကလေကွင်းလေးကိုလိုက်ရှာမနေပဲနဲ့ အဲ့ဒီရေထွက်တဲ့အပေါက်ကရေကတွတ်ပေါက်ကလေးကနေစောင့်နေရင်ငါလေးပါလာတာနဲ့တပြိုင်တည်းဇွတ်ဆိုတကားလေးဆွဲဖမ်းလိုက်ပေါ်လာတာနဲ့တပြိုင်တည်းဇွတ်ဆိုဆွဲဖမ်းလိုက်အဲ့ဒီလိုမလွတ်အောင်စောင့်ပြီးတော့ဖမ်းတာလိုက်ပြီးတော့ငါးကိုလိုက်ရှာဖမ်းเสียလူသေးရလားမလိုပါဘူးမလိုတော့ဘူးစောင့်ဖမ်းဝိပဿနာရှုတယ်ဆိုတာလိုက်ရှုရမှာလားစောင့်ရှုရမှာစောင့်ရှုရမှာစောင့်ရှုရမှာဘုန်းကြီးတို့ဝိပဿနာရှုတယ်ဆိုတာစောင့်ရှုတယ် လိုက်ရှုရဆိုတာဝိပဿနာမဟုတ်ဘူးသမထလေစောင့်ရှုတာခန္ဓာကနေပြီးတော့စောင့်ပြီးတော့စိတ်မနှောလေးနဲ့စောင့်ကြည့်နေတာခန္ဓာကိုယ်ခန္ဓာကိုယ်တစ်ခုလုံးကိုစောင့်ကြည့်နေတာအဲ့ဒီစောင့်ကြည့်နေတဲ့အခါမှာပေါ်တဲ့အာယုလေးကိုဒီခါနဲ့မလွတ်အောင်စောင့်ထက်ကနေထက်ကနေနေအောင်ရှုရစိုးစောကဂရုပေါက်ကစောင့်ပြီးတော့နေတဲ့ဗျိုင်းလေးကငါးလေးလက်ကနေဒီခါနဲ့လက်ကနေပေါ်လာလိုက်ဆွတ်ဆူဖမ်းလိုက်မလွတ်ဘူးလက်ကနေပေါ်လာလိုက်ဆွတ်ဆူဖမ်းလိုက်မလွတ်ဘူး အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာပေါ်လာတဲ့အာယုံကိုမလွတ်အောင်ရှုတယ်အဲ့တော့ကိုယ်မူရပေါ်လာရင်ကိုယ်မူရလေးရှုလိုက်တယ်ခံစားမှုဝေဒနာလေးပေါ်လာရင်အဲ့ဒီဝေဒနာလေးကိုရှုလိုက်တယ်အဲ့လိုရှုရင်းကစိတ်ကလေးတွေကအခုပြောတဲ့အတိုင်းပြောင်းကျင်တဲ့စိတ်လေးပေါ်လာရင်ပြောင်းကျင်စိတ်လေးရှုရချက်ချင်းမပြောင်းအောင်ပြင်းကျင်တဲ့စိတ်လေးပေါ်လာရင်ပြင်းကျင်စိတ်လေးရှုရချက်ချင်းမပြင်းအောင်ရွှေ့ကျင်တဲ့စိတ်ကလေးပေါ်လာရင်အဲ့ဒီစိတ်ကလေးကိုပဲရှုလိုက်တယ်ရွှေ့ကျင်စိတ်ကလေးပြင်းချင်းမရွှေ့သေးဘူး အဲ့လိုယောဂီပုဂ္ဂိုလ်ဟာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုနေတာဘာနုပဒနာလဲစိတ်ဓာနုပဒနာပါဗျာစိတ်ဓာနုပဒနာအခုဘုန်းကြီးတို့ယောဂီများဒီတိုင်းပေါ်ရန်အာယုံလေးတာရှုနေရင်ဒီတတိပ္ပံ၄ပါးအကုန်လုံးရှုပြီးဖြစ်သွားတယ်တတိပ္ပံ၄ပါးကိုအကုန်လုံးပေါ်တဲ့အာယုံလေးရှုနေတယ်အဲ့တော့စိတ်လေးဖြစ်တိုင်းဖြစ်တိုင်းဆိုတော့အခုယောဂီပုဂ္ဂိုလ်ဟာဒီပြောင်းရင်ပြင်းရင်ရွှေ့ကျင်တာတော့တည်းမဟုတ်ဘူးတခါတည်းရမှာတရားရှုမှတ်နေရတာ စိတ်တွေကပြန့်ဝင်လို့အာကြည်တာလေစူးစီးလို့မရတာလေမရှိဘူးလားရှိပါပါဘုရားအဲ့ဒီမှာစိတ်တွေကတခါလေစဉ်းစားတဲ့စိတ်တွေကြံစည်တဲ့စိတ်တွေတွေးတောတဲ့စိတ်တွေအမျိုးစုံပေါ်နေတယ်အဲ့ဒီစိတ်တွေကိုပေါ်လာသိလာလို့ရှိရင်သိတိုင်းသိတိုင်းဒီစိတ်လေးကိုပဲမရှိရဘူးလားရှိပါပါဘုရားတခါတရံမှာကိုဟာတရားလို့အားထုတ်နေတယ်ကိုမင်္ဂလာမှာကြောင်းလိုက်ကြည့်ပါရှင်မင်းဝန်ဆရာတော်ရဲ့ဆယ်ရဲ့အချိန်ပြည့်တရားစခန်း ရှင်မေတရားစခန်းဆိုတာဘုန်းကြီးတို့24နာရီမှအိတ်ချိန်ခြံပြီးတော့ကြံတဲ့အချိန်မလုပ်နေရတယ်ရှင်းပါရှင်းပါနေရတယ်အချိန်ကြီးပဲထိုင်ရင်းနဲ့လည်းရှုမှတ်နေတယ်၊ရရင်းနဲ့လည်းရှုမှတ်နေတယ်၊သွားရင်းနဲ့လည်းရှုမှတ်နေတယ်၊လျောင်းရင်းနဲ့လည်းရှုမှတ်နေတယ်။ကိုယ်ရင်းဆိုင်ရင်းစားရင်းတောင်ရင်းနဲ့လည်းရှုမှတ်နေတယ်၊ရေမိုးချိုရင်းလည်းရှုမှတ်နေတယ်၊အဝတ်စားလည်းရင်းလည်းရှုမှတ်နေတယ်။အဲဒီလိုကိုယောဂီပုဂ္ဂိုလ်ကအမြဲရှုမှတ်နေတာကိုဒါအချိန်ပြည့်ရှုမှတ်နေ အချိန်ပြည့်တတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်နေတာအဲ့လိုရှုမှတ်နေတဲ့ခါကလာမှာယောဂီပုဂ္ဂိုလ်မိမိရဲ့အသက်နဲ့အမျှလွတ်လာခဲ့တဲ့စိတ်ပေါ့အသက်နဲ့အမျှလွတ်လာခဲ့တဲ့စိတ်ကိုအခုမှတရားဝင်ဝင်ပြီးတော့ဒီစိတ်ကလေးထိတော့လွယ်သလားဖေးရင်သလားဖေးပါရဲ့မြတ်တန်ဖေးရင်စိတ်ကိုစူးစီးလို့မရတော့ဘူးခင်ဗျ စိတ်တွေကပြောင်းဆန်နေအောင်စိတ်တွေကထွက်အဲ့ဒီထဲမှာကောင်းတဲ့စိတ်ပါတယ်လို့မကောင်းစိတ်ရောမပါဘူးလားပါပါပါဗျာအဲ့လိုမကောင်းတဲ့စိတ်တွေပေါ်လာရင်လည်းအဲ့ဒီမကောင်းစိတ်ကိုမရှိရဘူးလားရှိပါပါဗျာရှိပါတယ်အဲ့ဒီမှာကောင်းတဲ့စိတ်လေးပေါ်လာရင်လည်းကောင်းတဲ့စိတ်လေးကိုမရှိရဘူးလားရှိပါပါဗျာခုတရားထုတ်ရင်းနဲ့တခါတရားမှာပြန်ရင်လည်းစိတ်တွေပေါ်လာတယ်တခါတရားမှာတရားအမထုတ်ခြင်းတော့လည်းပြင်းတဲ့စိတ်တွေပေါ်လာတယ် ဒါကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားမကောင်းတဲ့စိတ်မကောင်းတဲ့စိတ်တခါတည်းရန်ကြတော့လည်းပဲဦးမမ်းမှာခွင့်ရဖို့တော့မနေကြိုးစားပြီးတော့လာခဲ့ရတာဒီရက်ဒီရက်မှာတော့ဒီအချိန်မှာတော့ငါရအောင်ကြိုးစားမယ်ဒီတစ်ထိုင်တော့ငါမိအောင်ကြိုးစားမယ်ဒီတစ်ထိုင်မမိရင်နောက်တစ်ထိုင်ကိုရအောင်ကြိုးစားမယ်အထိုင်နဲ့မမိလို့ရှိရင်ငါဈဉ္ညာမှတ်ကလေးနဲ့ရအောင်ကြိုးစားမယ် ဣရိယာပု၄ပါးမှာတပါးပါးနဲ့တော့ငါရအောင်ကြိုးစားမယ်ဆိုပြီးတော့အဲ့ဒီလိုစိတ်ကလေးဖြစ်နေတာကကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားကောင်းတဲ့စိတ်ပါဘုရားစိတ်အဲ့ဒီလိုကောင်းတဲ့စိတ်မှုဒီတိုင်းထားမှလားဆိုတော့မဟုတ်ဘူးအဲ့ဒီကောင်းတဲ့စိတ်လေးပေါ်လဲကောင်းစိတ်ကိုမရှိရဘူးလားရှိရပါဗျာမကောင်းတဲ့စိတ်ပေါ်လဲမကောင်းတဲ့စိတ်ကိုမရှိရဘူးလားရှိရပါဗျာအဲ့ဒီလိုရှုနေတာဗာနုပဒနာလေစိတ်ဓာတ်နုပဒနာစိတ်ဓာတ်နုပဒနာနောက်တစ်ခါဓမ္မနုပဒနာ ဓမ္မဆိုတာသဘောပဲဓမ္မဆိုတာဘာလဲသဘောပါပဲသဘောပဲစပြီးတော့အာထုစဒီကံ అను ပဒနာကိုမူရာလေးတွေဒီလောက်ထင်ရှားပေါ်နေတာတောင်မှမိအောင်မရှုနိုင်သေးတဲ့ပုဂ္ဂိုလ်ဟာသဘောလေးတွေကိုမိအောင်ရှုလို့ရပါမလားမရပါဘူးမရနိုင်သေးဘူးဒီတိဋ္ဌာန်၄ပါးမှာသဘောဟာဓမ္မဓမ္မ అను ပဒနာအချုပ်ပါယောဂီ တကယ်ကိုကာယ ानु ပဒနာနိုင်နေလာမယ်ဝေဒနာ ानु ပဒနာနိုင်နေလာပြီစိတ်က ानु ပဒနာနိုင်နေလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဓမ္မ ानु ပဒနာပဲတကယ်ပဲသဘောပဲသဘောတွေ့ပြီဆိုတဲ့ကွာဒီပုဂ္ဂိုလ်တရားတွေ့တော့တာဘာတွေ့တော့တာလဲတရားတွေ့တာတရားတွေ့တော့တာသဘောတွေ့ပြီဆိုရင်တရားတွေ့ပြီသဘောမြင်ပြီဆိုရင်တရားမြင်ပြီဘာသဘောတွေလဲဆိုတော့ယုတ်သဘောနံသဘောတွေယုတ်တရားနံတရားတွေမတွေ့ရဘူးလားတွေ့ရပါဘူးအေးယုတ်တရားနံတရားတွေကိုသိချင်တွေ့တယ် ဒါကြောင့်မို့ဓမ္မနုပဒနာဆိုတာကစပြီးတော့ရှုစမှာမိမိရဲ့အာယုံထဲမှာမြင်လာတဲ့အစဉ်အာယုံလေးတွေမြင်လာရင်လည်းပဲကောင်းတဲ့အစဉ်အာယုံပဲဖြစ်စေမကောင်းတဲ့အစဉ်အာယုံပဲဖြစ်စေမြင်လာရင်မြင်နေလို့ပဲရှုပါတာဒါသဘောပဲအဲ့ဒီမြင်မှုလေးကိုလည်းနဲ့စုပ်ကင်ပြလို့ရပါမလားမရပါဘူး နားထဲမှာတန်လေးတွေကြားလာမယ်သစ္စီတန်ပဲဖြစ်စီတက်မဲ့တန်ပဲဖြစ်စီအဲဒီလိုသစ္စီတက်မဲ့တန်လေးတွေကြားလာရင်လည်းပဲဒါတွေကို ခွဲခြားမနေပဲနဲ့ကြားလာတဲ့အတန်ကိုကြားနေကြားနေလို့ပဲရှိဒီတန်လေးကိုကံပြဆုပ်ပြလို့ရပါမလားမရပါဘူးမရဘူးအဲတော့အနံလေးတွေမွေးလာတာပဲဖြစ်စီနာလာတာပဲဖြစ်စီအဲ့ဒီမွေးတဲ့အနံလေးပဲမွေးတယ်လို့ပဲရှိနန်းတဲ့အနံလေးပဲနန်းတယ်လို့ပဲရှိ အဲ့လိုအနတ်အာယုံလေးတွေပေါ်လာရင်လည်းပဲပေါ်လာတဲ့အနတ်အာယုံလေးတွေကိုရှုရဟာဓမ္မနုပတ္တနာဘာနုပတ္တနာလဲဓမ္မနုပတ္တနာပါဒီဓမ္မနုပတ္တနာအဲ့လိုအာယုံလေးတွေဒီမှာကာယဝေဒနာစိတ်ဓဓမ္မဆိုရဲဒီရှုမှတ်ရရင်အာယုံဟာဘုန်းကြီးစိုးစိုးကပြောခဲ့တယ်၄မျိုးဘယ်နှမျိုးလဲ၄မျိုးပါဗျာ၄မျိုးခုဘုန်းကြီးတို့ယောဂီများဒီ၄မျိုးကိုရှုပါ ရှုရခါမှာ၄မျိုးစလုံးပေါင်းရှုရမှာလားထင်ရှားပေါ်ရာရှုရမှာလားထင်ရှားပေါ်ရာရှုရမှာပါဗျာတကယ်လို့ယောဂီဟာအထံဣရိယာပုနဲ့ဘုန်းကြီးတို့ယောဂီများကမနေ့ကတရားမရှုမှတ်ခင်မှာကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်စတုတာတဲ့ကတရားဘယ်နှပန်းလဲ၄ပါး၄ပါးပြောခဲ့ပြီနော်တရားကိုရှုရမယ်ဆိုရင်ဓမ္မယုံပေါ်တက်လာပြီးတော့ ကိုထိုင်မဲ့နေရာရောက်ပြီးတော့တခါတည်းထိုင်ချပြီးတော့မျက်စိမိတ်ရှုရမှာမဟုတ်ဘူးမရှုခင်မှာဘုရားနုတ္တိဟုတ်တယ်မလားမှန်ပါမြတ်စွာဘုရားရဲ့ခုံမူအာယုပြုပြီးတော့ဒီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချာနောက်ပြီးတော့မေတ္တာဘာဝနာအာလုံးသတ္တဝါတွေကိုမေတ္တာပွားလိုက်ရစင်မျက်နှာနောက်ပြီးတော့အတုပဘာဝနာမိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကို ဉာဏ်ထဲမှာထင်မြင်လာအောင်တခဏတာဆင်ကျင်လိုက်ပြီးရင်မရဏနုဒ္တိမိမိရဲ့သိခြင်းတရားကိုအနိကထားပြီးဆင်ကျင်လိုက်အဲ့လိုဆင်ကျင်ပြီးတော့မှမိမိတို့အခုရှုမှာအဲ့ဒီလိုရှုတဲ့ဘဝတဲ့ကံမှာထိုင်ထိုင်ရင်စိတ်ကအပြင်ကိုထွက်သွားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာကိုစရှုမှာလဲစိတ်ကိုရှုပါစိတ်ကတခါလေထိုင်ပြီးပြီ ထိုင်ပြီးတဲ့အခါခန္ဓာကိုယ်ကိုရှုဖို့ရတယ်မဟုတ်သေးဘူးစိတ်ကအရင်ထွက်သွားတယ်အဲထွက်သွားတာကိုကိုကသိလိုက်ရင်အဲဒီထွက်စိတ်လေးကိုနောက်သိစိတ်လေးနဲ့မရှုရဘူးလားရှုပါဘူးအဲနောက်သိစိတ်လေးနဲ့ထွက်တယ်ထွက်တယ်ရှုလိုက်ရှုလိုက်ရင်ဒီစိတ်လေးကခန္ဓာပြန်ရောက်လာလိမ့်မယ်အဲဒီရောက်လာတဲ့အခါမှာမိမိရဲ့ပင်လိုက်ကမ္မထမ်းဖြစ်တဲ့ဖောင်းအာယုပင်အာယုလေးပြန်ရှုကာယ ानु ပဒနာတခါတရံမှာယောဂီပုဂ္ဂိုလ်ဟာထိုင်ပြီးပြီးချင်း တခြားအာယုံတော့မရှုရသေးဘူးဝေဒနာမပေါ်ဘူးလားမပေါ်ပါဘူးအဲပေါ်လာရင်ဘာကိုစရှုမလဲဝေဒနာဝေဒနာကစရှုသူကထင်ရှားတယ်အဲ့ဒီထင်ရှားရလေးကစရှုမထင်ရှားတာကိုရှုရမှာလားထင်ရှားရာကိုရှုရမှာထင်ရှားရာကိုရှုရမှာဝိပဿနာရှုရဲဆိုတာမပေါ်တာကိုရှုရမှာလားပေါ်တာကိုရှုရမှာပေါ်တာကိုရှုရမှာပါဗျာဒါကြောင့်မို့ဝိပေါ်ရာပတ္တနာရှုတာဝိပဿနာပေါ်ရာကိုရှုတာဝိပဿနာ ပေါ်တဲ့အာယုံလေးကိုလည်းရှုနေတာဝိပဿနာပဲမပေါ်တာတွေကိုမိမိတို့တွေးတောပြီးဆင်ခြင်ပြီးရှုရမှာမဟုတ်ဘူးမထင်ရှားတာမရှိတာတွေကိုတွေးတောဆင်ခြင်ပြီးရှုရမှာမဟုတ်ဘူးပေါ်တာထင်ရှားတာတွေကိုရှုတယ်အဲ့ဒီလိုတတိဆိုရယ်တတိပဋ္ဌာနာသုတ္တမှာတတိလေးတစ်ပါးလေးကိုထူးပြုပြီးဟောပေမဲ့လို့ရှုမှတ်ရမယ့်အာယုံကြတော့ဘယ်နှမျိုးဟောတယ်၄မျိုးရှုမှတ်ရမယ့်အာယုံ၄မျိုးတဲ့နောက်ရှုပုံအချင်းအရာလေး၄မျိုးရှိတယ် ရှုပုံချင်းရဘယ်နှမျိုးလဲ၄မျိုးပါဗျာ၄မျိုးရှုပုံချင်းရ၄မျိုးဆိုတာကရှုတိုင်းရှုတိုင်းကာယ ानु ပတနာကိုပဲရှုရှုဝေဒနာနုပဒနာကိုပဲရှုရှုစိတ်တနုပဒနာကိုပဲရှုရှုဓမ္မနုပဒနာကိုပဲရှုရှုရှုရင်ရှုတိုင်းရှုတိုင်းရှုကအာယုံရဲ့မြဲတဲ့သဘောသိအောင်လားမမြဲတဲ့သဘောသိအောင်လားမမြဲတဲ့သဘောသိအောင်ပါဘုရားမမြဲတဲ့သဘောသိအောင်ရှုအောင်သိချင်ရှုကြည့်ပါ ယောဂီပုဂ္ဂိုလ်ဘုန်းကြီးစိုးစိုးကပြောတဲ့တဲ့အာတာပိသံပဇာနောတတိမာဒီသုံးချက်ကတော့ဘုန်းကြီးတို့တတိပြန်ရှုတဲ့ပုဂ္ဂိုလ်အတွက်ဒါလုံးဝလုပ်လို့မရအာတာပဆိုတာဝရိယကိုပြောတာတတိဆိုတာတတိကိုပြောတာဝရိယနဲ့တတိပေါင်းပြီးရှုလိုက်ရင်သံပဇာနာအမှန်သိလိမ့်မယ်ပါသိလိမ့်မယ်အမှန်သိလိမ့်မယ်အမှန်တိုင်းသိလိမ့်မယ်မြဲတာသိမှာလားမမြဲတာသိမှာလားမြဲတာသိမှာပါဗျာမြဲတာသိမှာခုဘုန်းကြီးတို့ယောဂီများဟာခုရှုနေတယ် ကာယ ानु ပဒနာနည်းနဲ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးညွှန်ကြားထားတဲ့အတိုင်းဖောင်းအာယုပင်အာယုကိုယောဂီရှုတယ်။အဲဒီဖောင်းအာယုပင်အာယုလေးကိုရှုတဲ့အခါကလည်းကြတော့တချို့ကတမန်ငါဆံဃာလေးရှုနေတဲ့အခါကျတော့ဘာမှကိုမသိဘူး။တကယ်ထင်မြက်တဲ့ပုဂ္ဂိုလ်ဒီပင်ကိုဉာဏ်ထင်မြက်တဲ့ပုဂ္ဂိုလ်အားလည်းပဲဝိပဿနာရှုတဲ့အခါမှာဝိပဿနာဉာဏ်များများဖြစ်တွေ့တယ် တရားမြန်မြန်တွေ့လွယ်တယ်တရားမြန်မြန်မြင်လွယ်တယ်သိလွယ်တယ်ဟောဉာဏ်မထက်မြက်တဲ့ပုဂ္ဂိုလ်ကြတော့တရားကြားတယ်ဒါကြောင့်မြတ်စွာဘုရားကဒီတတိပ္ပံတရားကိုငါဘုရားဟောကြားထားတဲ့ဤတိုင်းသာမင်းတို့ရိုးရိုးသေးသေးချင်းချံပွားများအထုတ်မယ်ဆိုရင်တဲ့အလွန်ကြာရင်ဘယ်နှစ်နှစ်တည်းလဲခုနှစ်နှစ်မြန်သူဆိုရင်ဘယ်နှစ်ရက်လဲခုနှစ်ရက်ပါပဲခုနှစ်ရက်အတွင်းနဲ့တရားရနိုင်တယ် ခုနှစ်ရက်အတွင်းနေရဟန္တာဖြစ်နေရလို့ပြောတာဉာဏ်ထက်တဲ့ပုဂ္ဂိုလ်ပြောတာလားဉာဏ်လေးတဲ့ပုဂ္ဂိုလ်ပြောတာလားဉာဏ်ထက်တဲ့ပုဂ္ဂိုလ်အေးဒါကြောင့်မို့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဟာတရားမြန်မြန်တွေ့လွယ်တယ်ဒါကြောင့်သေချာစူးစိုက်ပြီးတော့ရှုတာကိုဘုန်းကြီးပြောတဲ့အတိုင်းဝရိယစိုက်ပါတတိထားပါဝရိယစိုက်ပြီးတတိလေးထားပြီးရှုလိုက်လို့ရှိရင်အမှန်တိုင်းသိလိမ့်မယ်ဖောင်းတာလေးရှုတယ်ဆိုရင် ဖောင်းတက်လာတာနဲ့ ဒီကရှုလိုက်တာနဲ့ဘောင်းနေဆိုတာနဲ့ဖောင်းမှုလေးဆုံးသွားဆုံးသွားတော့ဖောင်းမှုလေးရှိသေးရဲ့လားမရှိတော့ပါဘူးမရှိတော့နောက်တစ်ခါပိန်မှုလေးအသစ်မပေါ်ဘူးလားပေါ်ပါလေအဲ့ဒီပေါ်လာတဲ့အာယုံလေးကိုပိန်နေလို့ရှုစိတ်လေးကမရှုလိုက်ဘူးလားရှုလိုက်ပါလေရှုလိုက်တာနဲ့ပိန်လာလေးရှိသေးလားမရှိတော့ပါဘူးမှတ်စိတ်လေးရောရှိသေးလားမရှိတော့ပါဘူးမြဲတာလားမမြဲတာမမြဲပါဗျာအဲ့ဒီလိုယောဂီပုဂ္ဂိုလ်ရှုရင်းနဲ့ဟောဖောင်းတာလေးကလည်းဖောင်းပြီးပြည့် ပိန်နာလေးကလည်းပိန်ပြီးပြမှတ်သိစိတ်လေးကလည်းတိပြီးဖြစ်သွားတာမငြဲဘူးဆိုတာဒါမှလားအဲ့ဒီဉာဏ်ပေါ်မှာဒါကြောင့်မို့ရှုဖို့ချင်းရာမမြဲတဲ့သဘောကိုမြင်အောင်ရှုရအောင်ဘာကိုမြင်အောင်ရှုရအောင်မမြဲတဲ့သဘောကိုမြင်အောင်ရှုရအောင်မမြဲတဲ့သဘောကိုမြင်အောင်ရှုရအောင်ထိုင်ပြီးတော့ကာယ ानु ပဒနာကိုရှုလဲမမြဲတဲ့သဘောရံရင်ရှုရှုသွားရင်ရှုရှုလျောင်းရင်ရှုရှု ကယ်လို့ခံစားမှုဝေဒနာကိုရှုမယ်ဆိုရင်လည်းပဲခံစားမှုဝေဒနာလေးရဲ့မြဲတဲ့သဘောလားမမြဲတဲ့သဘောလားမမြဲတဲ့သဘောပါဗျာ။ဘုန်းကြီးတို့ဝေဒနာကိုဒီချက်ရှုတဲ့အခါမှာရသော်ဗျာဝေဒနာကိုရေဘွက်နဲ့ဥမာပေးတာရေဘွက်နဲ့ဥမာပေးတာတော့မိုးကြီးဖြိုင်ဖြိုင်ရွာတဲ့အခါမှာခုဘုန်းကြီးတို့ဒီဓမ္မယုံဘုံကနေပြီးတော့ရှေ့က ရင်မြင်ကြီးကိုလှမ်းကြည့်လိုက်ရှေ့ရင်မြင်ကြီးကိုဘုန်းကြီးတို့ဈဉ္ဉံလျှောက်တယ်ယောဂီတို့ဈဉ္ဉံလျှောက်တယ်ရင်မြင်ကြီးကိုကြည့်လိုက်မိုးတွေကဖြင်းဖြင်းရွာနေတဲ့ခါကာလကြတော့ဟိုကုန်းမြင့်ကနေပြီးတော့မိုးရေတွေဟာဒီဘက်ကိုစီးမလာဘူးလားစီးလာပါပဲရေစီးနေတယ်အဲဒီရေစီးပေါ်မှာဟိုကောင်းကင်ကကျလာတဲ့မိုးပေါက်ကလေးကျသွားတယ်မိုးပေါက်ကလေးကျလိုက်တာနဲ့ရေလေးကရေပေါ်ကလေးမပေါ်ဘူးလားပေါ်ပါဘူး အဲ့ဒီရေပွဲကလေးကဟိုနောက်ရေကနေတခါလေးတိုက်သွားတဲ့အတွက်ပေါ်လာပြီးတာနဲ့ချက်ချင်းပါဖြစ်သွားတယ်ပြောက်ပါပါအဲ့ဒီရေပွဲလိုပဲဝေဒနာရေပွဲလိုပဲတကယ်ဉာဏ်မမီသေးလို့ဉာဏ်မပေါ်သေးလို့ဝေဒနာတွေကမပြောင်းနိုင်ဘူးသိုးတော့ကထိုင်တော့ကလည်းဒီဝေဒနာအခုလည်းဒီဝေဒနာပဲမနေ့ကလာအထုတုံးကလည်းဒီဝေဒနာပဲအခုလည်းဒီဝေဒနာပဲလို့ထင်နေတာတကယ်တမ်းကျတော့ဝေဒနာပေါ်ပြီးရင်ဘာဖြစ်သွားတာပြတ်ပါပါ ပုံပြီးရင်ပြတ်သွားတာအဲ့ဒီမှာဘုန်းကြီးတို့ရေစီးနေတဲ့နေရာဆိုရင်လည်းထိုင်ပြီးတော့ကြည့်ကြည့်ထိုင်ကြည့်နေတဲ့အခါကိုကဒီနေရာလေးကြည့်နေတော့ဟောရေတွေဟာဒီနေရာဒါပဲဒီရေပဲလို့ထင်နေတာပထမမြင်တဲ့ရေဟာရှိသေးလားမရှိပါဘူးအောက်စီးသွားပြီဒုတိယမြင်တဲ့ရေဟာအသစ်ပဲဟုတ်တယ်မို့လားမှန်ပါပါအဲဒုတိယမြင်တဲ့ရေဟာအောက်စီးသွားပြီတတိယမြင်တဲ့ရေဟာအသစ်ပဲအဲတော့အဲ့ဒီမှာရေစီးချောင်းဟာရေတွေဟာအဟောင်းအသစ်ဒီလိုပြောင်းရှင်းနေတယ်လို့ပဲ ဝေဒနာလေးပဲတစ်ချက်ပေါ်လာလိုက်မှန်လိုက်ပြောက်သွားလိုက်နောက်တစ်ချက်ပေါ်လာလိုက်မှန်လိုက်ပြောက်သွားလိုက်နောက်တစ်ချက်ပေါ်လာလိုက်မှန်လိုက်ပြောက်သွားလိုက်တကယ်တမာရီအားကြီးကောင်းလို့ဥရိယဘုရားဉာဏ်တန်တန်ဖြစ်ပြီဆိုရင်ဝေဒနာရဲ့မြဲတာသိမလားမမြဲတာသိမလားမမြဲတာသိပါပါသိချာသိဥရိယဘုရားဆိုတာဥရိယဖြစ်တာဘုရားဖြစ်တာဖြစ်မှုနဲ့ပြမှုကိုသိတာအဲ့ဒီဉာဏ်မျိုးပေါ်လာပြီဆိုရင်အခုပြောတယ် မမြဲတာဒီဘာကိုပဲရှုရှုကိုယ်မူရာရှုလေမမြဲတဲ့သဘောသိမှာဒီခံစားမှုဝေဒနာလေးရှုရင်လည်းပဲမမြဲတဲ့သဘောမသိဘူးလားသိပါလားစိတ်ကလေးရှုလိုက်ရင်လည်းပဲပထမစိတ်ကနောက်စိတ်နောက်စိတ်ကလေးပေါ်လာလို့ရှိသေးရလားမရှိတော့ပါဘူးမရှိတော့ဘူးစိတ်ကတစ်စိတ်ပြီးတစ်စိတ်တစ်စိတ်ပြီးတစ်စိတ်ဖြစ်နေတာစိတ်တွေကအမျိုးမျိုးပြောင်းလဲပြီးဖြစ်နေတာပထမတစ်စိတ်ပြီးတော့ဒုတိယတစ်စိတ်ပထမစိတ်နဲ့ဒုတိယစိတ်နဲ့မတူဘူးအဲ့လိုပဲ စိတ်လေးတွေစိတ်ဓာတ်နုပဒနာကိုရှုနေတဲ့ကံမှာလည်းဒီတိုင်းပဲမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့ပါဘူးဒီမမြဲတဲ့သဘောဓမ္မနုပဒနာသဘောအာယုံလေးတွေရှုကြည့်အတန်လေးတွေနားထောင်ပြီးကြားကြည့်ပထမအတန်ကြားပြီးပြီးနောက်ဒုတိယအတန်ကဒါပထမအတန်ပြတ်သွားမှဒုတိယအတန်ကြားဟုတ်တယ်မို့လားဒုတိယအတန်ပြတ်သွားမှတတိယအတန်ကြားအဲ့လိုအတန်လေးတွေရဲ့ပေါ်ပြီးပြောင်းပေါ်ပြီးပြောင်းဖြစ်ပြီးပြည့်ဒီသဘောကြီးတွေပဲတွေ့နေဒါဥရိယပြဉာဏ်တန်တန်ဖြစ်လာတဲ့ပုဂ္ဂိုလ်အထူးအားဖြင့် သင်္ခါရုပ္ပကညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဆိုရင်ကတော့ဘာကိုပဲရှုရှုရှုကျင်တာရှုမြင်မြင်ကများမတတ်ဘူး။ဘာကြောင့်လဲဖြစ်ပြီးပြက်နေလို့မြင်အာယုန်နဲ့ပတ်သက်ပြီးတော့ကိလေသာဝင်သေးရလား။ဝင်ပါဗျာတော့ကြားရင်လည်းကြားကများမတတ်ဘူး။ကြားပြီးတာနဲ့ပြက်ကြားပြီးတာနဲ့ပြက်ကြားပြီးတာနဲ့ပြက်ဆိုတော့ကြားတဲ့အတန်အာယုန်နဲ့ဆက်ပြီးတော့ကိလေသာဝင်သေးရလား။ဝင်ပါပါဗျာ။ဘာမှဝင်တော့ဒီအနတ်နာယမှာဖြစ်စီရတာစသည်ယမှာဖြစ်စီ။ ဒါကြောင့်မို့ဒီသင်္ခါရုပ္ပကညာကောင်းကောင်းဖြစ်ပြီဆိုရင်ဒိဋ္ဌိဒိဋ္ဌမတ္တဘဝိတ္တိပဲမြင်ကံမြတ်မတ္တကြားကံမြတ်မတ္တဘာမှအဲ့ဒီဘက်မှာလောဘကိလေသာလည်းမဝင်နိုင်ဘူးဒေါသကိလေသာလည်းမဝင်နိုင်ဒါကြောင့်အခုဒီတတိပ္ပံ၄ပါးကာယဝေဒနာစိတ်ဓာတ်ဓမ္မဘယ်တတိပ္ပံကိုပဲရှုရှုရှုတဲ့ကံမှာမမြဲတဲ့သဘောကိုမြင်အောင်ရှုပါဘာကိုမြင်အောင်ရှုပါမလဲမမြဲတဲ့သဘောကိုမြင်အောင်ရှုပါဒီအဲ့ဒီမမြဲတာကိုမြင်နေပြီ ဘုရားတို့ယောဂီများခန္ဓာကိုယ်ရှုရင်လည်းပုံလိုက်ပြောင်းလိုက်ဝေဒနာလေးရှုလိုက်ရင်လည်းပုံလိုက်ပြောင်းလိုက်နောက်ပြီးတော့ဒီမှာကြားတဲ့အတန်အာယုံလေးရှုလိုက်လည်းပုံလိုက်ပြောင်းလိုက်မြင်တဲ့အဆင်းအာယုံလေးရှုလိုက်လည်းပုံလိုက်ပြောင်းလိုက်အမြင်အားဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဘာရှုရှုဒီဖြစ်ပြနေတဲ့သဘောကြီးတွေတွေ့နေပြီဆိုတော့အဲ့ဒီမှာဒီခန္ဓာကိုယ်ကြီးဟာအာကိုလောက်တလားအာမကိုလောက်ဘူးလားအာမကိုလောက်ပါဘူး မြဲလို့လားမမြဲလို့လားမမြဲလို့ပါဗျာဟိုဒီခန္ဓာကိုယ်ကြီးကတကယ်စိုးစောကတော့တည်မြဲနေတာကိုအကုလောက်တဲ့ခန္ဓာကြီးလို့ထင်တာအခုကြတော့တကယ်ကိုဖြစ်ပြနေတဲ့သဘောကြီးတဲ့အဲ့ဒီဖြစ်မှုပြမှုတွေကမပြတ်နှိမ့်ဆက်နေတော့စိတ်ထဲမှာချမ်းသာသလားဆင်းရဲသလားဆင်းရဲပါဗျာအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဒီဆင်းရဲတဲ့သဘောကိုမြင်အောင်ရှုဘာကိုမြင်အောင်ရှုရမလဲဆင်းရဲတဲ့သဘောကိုမြင်အောင်ရှု အဲ့ဒီဆင်းရဲတဲ့သဘောမြင်ပြီဆိုရင်ဟိုဘက်ကအနတ္တအစိုးမရတဲ့သဘောလည်းမတွေ့ရဘူးလားမတွေ့ရပါဘူး။ဒါကြောင့်လဲဆိုတော့ဒီဆင်းရဲတာတွေကိုမိမိကလိုချင်သလားမလိုချင်ဘူးလားမလိုချင်ပါဘူး။မလိုချင်ပေမဲ့ဒီခန္ဓာရနေတဲ့ပုဂ္ဂိုလ်ဒီဆင်းရဲကရှောင်လို့တိမ့်လို့ရပါမလားမရပါဘူး။ကိုယ်သဘောလားသူ့သဘောလားသူ့သဘောပါပဲ။အစိုးရတာလားအစိုးမရတာလားအစိုးမရပါဘူး။ဟောဒီလိုအနိစ္စဒုက္ခအနတ္တသဘောတွေ ရှုနေရင်ကာယ ानु ပဒနာရှုရှုဝေဒနာရှုရှုစိတ်ကိုပဲရှုရှုသဘောအာယုံပဲရှုရှုအဲ့လိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောနောက်ပြီးတော့အတုပါမတင့်တယ်တဲ့သဘောအဲ့ဒီသဘောတွေမြင်အောင်ရှုရမှာဒါကြောင့်မို့ရှုဖို့အချင်းရာကဒီလေးမျိုးဘာကိုပဲရှုရှုကိုယ်မူရာရှုရင်လည်းဘာသဘောကိုမြင်ရမှာလဲမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောအတုပါသဘော ဒီသဘောတွေလည်းမြင်အောင်ရှုရအောင်စိတ်မူရာရှုရင်လည်းဒါပဲခံစားမှုဝေဒနာရှုရင်လည်းဒါပဲနောက်ပြီးတော့သဘောအာယုံလေးတွေရှုရင်လည်းပဲဒီတိုင်းဒါရှုပုံအချင်းညာနောက်ပြီးတော့ပဲခွာကိစ္စပေတဲ့ဟာလေးပဲပဲခွာခြင်းကိစ္စကလည်းပဲ၄မျိုးပဲအနိစ္စဆိုရဲမမြဲတဲ့သဘောကိုမြင် နေစာမြဲတယ်ဆိုတာရှိသေးရဲ့လားရှိပါဘူးမြဲတယ်ဆိုတာကိုပြေပြီးဖြစ်သွားတယ်ဒုက္ခဆင်းရဲတဲ့သဘောကိုဒီခန္ဓာကိုယ်ကြီးရှုရင်းနဲ့ဖြစ်မှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတဲ့ဒုက္ခကိုသိချာဉာဏ်နဲ့တွေ့ပြီးဆိုရင်ချမ်းသာတယ်ဆိုတာပယ်ခြင်းကိစ္စမပြေဘူးလားပြေပါဘူးချမ်းသာတယ်ဆိုတာပယ်ပြီးဖြစ်သွားတယ်နောက်ပြီးတော့အနတ္တအစိုးမရတဲ့သဘောကိုတွေ့ရင်အတ္တဆိုတာရောပယ်ပြီးမဖြစ်ဘူးလားဖြစ်ပါတယ် အတုပမတင့်တယ်တဲ့သဘောကိုတွေ့ပြီဆိုရင်တင့်တယ်တဲ့တုပဆိုတာပယ်ပြီးမဖြစ်ဘူးလားဖြစ်ပါဘူး။အဲပယ်ခြင်းကိစ္စလည်း၄မျိုးမဟုတ်ဘူးလားဟုတ်ပါဘူး။ဒါကြောင့်မို့တတိလေးတစ်ပါးနဲ့တတိပဋ္ဌာန်တစ်ပါးလေးကိုခေါ်ပေမဲ့ရှုမှတ်ရမယ့်အာယုံက၄မျိုးတဲ့ရှုကုန်ချင်းရကလည်းပဲဘယ်နှမျိုးလဲ၄မျိုးပါဗျာ။ပယ်ခွာခြင်းကိစ္စကလည်းပဲ၄မျိုးပါ၄မျိုးပဲ။ကေတာလေးကိုဆောင်ပုံလေးဆိုကြည့်အောင်နော်။ တတိကိတာတတိကိတာဖြစ်တုံပါလိဖြစ်တုံပါလိရှုရာအာယုရှုရာအာယုလေးပါဆုံးဤလေးပါဆုံးဤရှုဘုံချင်းရာရှုဘုံချင်းရာလေးမျိုးသာတိလေးမျိုးသာတိဘေခွာကိစ္စဘေခွာကိစ္စဖြစ်ပြန်ကလျင်ဖြစ်ပြန်ကလျင် လေးပါးပင်မှုလေးပါးပင်မှုတို့ရှင်ပင်စောတို့ရှင်ပင်စောလေးမျိုးဟောသည်လေးမျိုးဟောသည်မလောတတိပဋ္ဌာအကျိုးသည်မလောတတိပဋ္ဌာအကျိုးသည် တတိတ္တာတတိတ္တာဖြစ်တုံပါလိဖြစ်တုံပါလိရှုရာအာယောရှုရာအာယောလေးပါဆုံးဤလေးပါဆုံးဤရှုဘုံချင်းရာရှုဘုံချင်းရာလေးမျိုးသာတိလေးမျိုးသာတိ ဘေခွာကိစ္စဘေခွာကိစ္စဖြစ်ပြန်ကလင်ဖြစ်ပြန်ကလင်လေးပါးပင်မှုလေးပါးပင်မှုတို့ရှင်ပင်စောတို့ရှင်ပင်စောလေးမျိုးဟောသည်လေးမျိုးဟောသည်မနောတတိပဋ္ဌာန်အကျိုးသည်မနောတတိပဋ္ဌာန်အကျိုးသည်ဒီတော့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်သုတ္တံဒေသနာတော်မှာလာတဲ့အတိုင်းဒီတတိပဋ္ဌာန်တရား၄ပါး ဒီသတိဉာဏ်တရားလေးပါးကိုပြစ္ဆုတ်ပံတဲ့တဲ့ပေါ်ရပေါ်ရအာယုန်လေးကိုမလွတ်အောင်ယောဂီပုဂ္ဂိုလ်ရှုမှတ်ပွားများအားထုတ်သွားရင်ရှုဖို့ချင်းရာအနိစ္စမမြဲတဲ့သဘောကို မတွေ့နိုင်ဘူးလားမတွေ့နိုင်ပါဘူးဒုက္ခဆင်းရဲတဲ့သဘောကိုမတွေ့နိုင်ဘူးလားမတွေ့နိုင်ပါဘူးအနတ္တစိုးမရတဲ့သဘောမတွေ့နိုင်ဘူးလားမတွေ့နိုင်ပါဘူးနောက်ပြီးတော့အတုပမတင့်တယ်တဲ့သဘောမတွေ့နိုင်ဘူးလားမတွေ့နိုင်ပါဘူးအဲဒီလိုအနိစ္စဒုက္ခအနတ္တအတုပဆိုတဲ့ဒီလေးမျိုးကိုတွေ့ပြီဆိုတဲ့ကောအနိစ္စဒုက္ခ အတ္တသူပါဆိုတဲ့တရားတွေပယ်ခြင်းကိစ္စမပြေဘူးလားမပြေပါဘူးဟိုဒါကြီးပယ်ခွာနိုင်ပါပြီဒီအနိစ္စနုပဒနာဉာဏ်ဒုက္ခနုပဒနာဉာဏ်အနတ္တနုပဒနာဉာဏ်နေတကယ်အားပြည့်ထက်တာအားကောင်းလာပြီဆိုရင်ရုပ်သဘောနာမ်သဘောဝိပဒနာဉာဏ်နေရှုနေရင်းကနေပြီးတော့ဟိုကအရှုခံအာယုံရောရှုသိနေမှုလေးရောအဲ့ဒီပေါ်မှုပြမှုဖြစ်မှုပြမှုလေးကတခါတည်းပြက်စဲရက်စဲပြီးတော့ အငြိမ့်တဲ့နိဗ္ဗာန်ဆိုတာရှုမှတ်နေရင်းနဲ့ကိုယ်တိုင်မတွေ့နိုင်ဘူးလားမတွေ့နိုင်ပါဘူးအဲ့ဒီကနေဝိပဿနာဉာဏ်အားတွေမဉဏ်အားတွေစစ်စစ်အားကောင်းလို့အရဟတမဉာဏ်ပူဉာဏ်ဆက်ရောက်ပြီးကိလေသာအသောပုံခံယဟနာဖြစ်ပြီးဆိုရင်တော့ပူခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲဆိုရင်ဆင်းရဲအလုံးမလွတ်မြောက်နိုင်ဘူးလားမလွတ်မြောက်နိုင်ပါဘူးဒါကြောင့်မူကမ္မထံတရားအားထုတ်ခြင်းဟာဘာကြောင့်အားထုတ်တယ်လဲဆိုရင်ပူဆင်းရဲနာဆင်းရဲသိဆင်းရဲ အလုံးစင်းအလုံးကလုံးရောက်တဲ့နိဗ္ဗာန်ကိုရဖို့အတွက်ဟုတ်တယ်မဟုတ်လားမှန်ပါပါဒါကြောင့်ဒီတိဋ္ဌံတရား၄ပါးကိုဒီတိုင်းရှုမှတ်ပွားများအားထုတ်သွားရင်ကိုနာတိဆင်းရဲလွတ်တဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်ပါဘူးဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တိဋ္ဌံတရား၄ပါးကိုပေါ်ရာထင်ရှားရာအာယုန်တိုင်းကိုပြစ္ဆုတ်ပန်တဲ့တဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့ဘလို့ရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုဒီလိုပြအိမာယာလေးဆိုကြမယ်နော်အားလုံးကျန်သူဆိုနိုင်ရင်လည်းခွန်ကြီးချပေးမယ်ပေါ့ဒါပေမဲ့လို့အိမာယာမချတော့ဘူးဒီတို့ပြုရနော် ယနေ့ယခုပေါ့နော်ပြေဆုံးတယ်ယနေ့ယခုပြုပြုသံဃာမြတ်ဘာဝကိုမိဘဆရာမြို့သားဟာနဲ့ကိုမဆောင်ကြကိုဆောင်နာကအရေးစား၍ရှိသမျှလုံးစုံ